ခန်းကြီး25အငယ်1မှ9ဟေဇကိမင်းနန်းဆန်9နှစ်ဒသမလ10ရက်နေ့တွင်ဘာဘူးလုံရှင်မြေ နေဘုခနေဇာသည်ဘူချီအပေါင်းတို့နှင့်တကွယေရုရှလင်မြို့တစ်သို့စီးချီသည်ဖြင့်မြို့ပတ်လည်၌တက်ချ၍မြေကရုတ်တို့ကို တူးလုပ်ပြီးမှဇေဒကိမင်းနန်းဆန်12နှစ်တိုင်အောင်မြို့ကိုဝိုင်းထားလေ၏ထိုနှစ်ဇုထလ9ရက်နေ့တွင်မြို့ထဲမှ အလွန်အစာဟာရခေါင်းပါသည်ဖြင့် မြို့သူမြို့သားတို့သည် စားစရာမရှိသောအခါ၊ခါလဒဲလူတို့သည်မြို့ရိုးကိုဖြိုဖောက်၍မြို့ကိုလည်းဝိုင်းနေသောကြောင့်၊မြို့သားစစ်သူရဲအပေါင်းတို့သည်ညဉ့်အခါပြေး၍မြို့ရိုးနှစ်ထပ်စပ်ကြား၊ဥယျာဉ်တော်နားတံခါးဝဖြင့်ထွက်ပြီးမှလွင်ပြင်သို့သွားကြ၏။ခါလဒဲစစ်သူရဲတို့သည် ရှင်ဘုရင်ကိုလိုက်၍ယေရိခေါလွင်ပြင်၌မှီသဖြင့်၊ဇေဒကိမင်း၏စစ်သူရဲအပေါင်းတို့သည် လွင့်ပြေးကြ၏ရန်သူတို့သည် ရှင်မြင်းကိုဖမ်းဆီး၍ဗာဗုလုန်ရှင်မြင်းရှိရာရိဗလမြို့သို့ဆောင်သွားကြ၏ဗာဗုလုန်ရှင်မြင်းသည်ဇေဒကိမင်း၏အမှုကိုစစ်ကြောစီရင်သည့်အတိုင်းဇေဒကိမင်း၏သားတို့ကိုအဖမျက်မှောက်၌တတ်ကြ၏ဇေဒကိမျက်စိကိုလည်းဖောက်ပြီးမှသူကိုချေးဝါချိုးနှင့်ချီနှောင်၍ဗာဗုလုန်မြို့သို့ ယူသွားကြ၏အငယ်၈မှ၁၂ ဗာဗုလုန်ရှင်ဘုရင်နေဗုခဒ်နေဇာနန်းစံဆယ်ကိုးနှစ်၊ပဥ္စမလခုနစ်ရက်နေ့တွင်၊အမှုတော်ထမ်းကိုယ်ရံတော်မှူးနေဗုဇာရဒန်သည်ယေရုရှလင်မြို့သို့လာ၍ဗိမာန်တော်၊နန်းတော်၊မင်းအိမ်၊ဆင်းရဲသားအိမ်ရှိသမျှတို့ကိုမီးရှို့လေ၏။ကိုယ်ရံတော်မှူး၌ပါသောခါလဒဲစစ်သူရဲအပေါင်းတို့သည် ယေရုရှလင်မြို့ရိုးရှိသမျှတို့ကိုဖြိုဖျက်ကြ၏ထိုအခါကိုရံတော်မူနေဘူးဇာယတန်သည်မြို့ထဲမှကြံကျွင်းသောသူဘာဘူးလုံရှင်ပြင်ဘက်သို့ကူးသွားနှင့်သောသူကျွင်းသမျှသောသူတို့ကိုတိမ့်သွားလေ၏တို့ရတွင် စပြည့်ဥယင်ကိုပြုစု၍လေလုတ်စေခြင်းဟံဆင်းရဲသောအချို့တို့ကိုအားခဲ့လေ၏အငယ်73မှ79ဗိမာန်တော်၌ခြေဝါတိုင်တို့ကို၎င်း ခြေဝါရေကန်ကို၎င်း၊ရေချိုးအင်တုံအခြေအမြစ်တို့ကို၎င်း၊ခါလလဲလူတို့သည်ချိုးဖဲ့၍ကြေးဝါရှိသမျှကိုဗာဗုလုန်မြို့သို့ယူသွားကြ၏။အိုးကင်း၊တူရွင်းပြား၊မီးညှပ်၊ဇွန်းမှစ၍အမှုတော်ထမ်းစရာကြေးဝါတန်ဆာရှိသမျှတို့ကိုလည်းယူသွားကြ၏ ရွှေတန်ဆာငွေတန်ဆာတည်းဟူသောလင်ပန်းအိုးအစရှိသောတန်ဆာများကိုရွှေဖြစ်စေငွေဖြစ်စေကိုရန်တော်မူသည် ယူသွားလေ၏ဗိမာန်တော်၌ရှောလမုန်မင်းလုပ်သောတိုင်နှစ်တိုင်ရေကန်တစ်ခုအခြေအမြင့်များ၌ပါသော ခြေဝါသည် အချိန်အားဖြင့်အတိုင်းမတိများ၏တိုင်အမြင့်က18တောင်ရှိ၏ခြေဝါတိုင်ထိပ်လည်းရှိ၏တိုင်ထိပ်အမြင့်က3တောင်ရှိ၍ ထိပ်ပတ်လေကျေးဝါတလဲသီးတို့နှင့်ပြည့်စုံ၏အခြားသောတိုင်သည်လည်းထိုးသူဖြစ်၍ကွန်ရက်နှင့်ပြည့်စုံ၏အငယ်၁၈မှ27ကိုရန်တော်မူသည်ယေဘုဟိမင်းဆရာယဒုတိယယေဘုဟိဇေဖနိဗိမာန်တော်တကားမှု၃ယောက်တို့ကိုဖမ်းဆီးလေ၏စစ်သူရဲတို့ကို အုပ်သောဗိုလ်တယောက်မြို့ထဲ၌တွေ့မိသော တိုင်ပင်မူမှ၅ယောက် ပြည်သူပြည်သားများကိုနှိုးဆော်သောတက်စီကြီးတယောက်မြို့ထဲ၌တွေ့မိသောပြည်သား60တို့ကိုမြို့ထဲကခေါ်သွား၍ဘာဘူးလုံရှင်မြင်းရှိရာရိဗလမြို့သို့ဆောင်ခဲ့ပြီးလျှင်ဘာဘူးလုံရှင်မြင်းသည် ဟာမတ်ပြည်ရိဗလမြို့၌ထိုသူတို့ကိုဒဏ်ပေး၍ကွပ်မျက်လေ၏ထိုတို့ယူဒအမျိုးသည်မိမိပြည်မှတိမ်းသွာခြင်းကိုခံရသည်အငယ်22မှ24 ဗာဗုလုန်ရှင်ဘုရင်နေဗုခဒ်နေဇာ၏အခွင့်နှင့်ယုဒပြည်၌ကျန်ကြွင်းသေးသော လူတို့ကိုအုပ်ရသောမင်းအရာ၌ရှာဖန်၏သားဖြစ်သောအဟိကံ၏သားဂေဒလိကိုခန့်ထားတော်မူ၏။ဗာဗုလုန်ရှင်ဘုရင်သည်ဂေဒလိကို ပြည်အုပ်အရာ၌ခန့်ထားကြောင်းကိုတပ်မှူးတို့နှင့်စစ်သူရဲများတို့သည် ကြားသိသောအခါ၊နာသနိသား ဣရှမေလကာယာသားယောဟနန်နေတောဘအမျိုးတာနုမက်သားဆရာယတ်မာခတိအမျိုးယေဇနိတို့သည်မိမိလူများနှင့်တကွဂေတလိရှိရာမိဇပါမြို့သို့လာ၍ဂေတလိကခလဒဲမင်းအမှုကို ဆောင်ရွက်ရမည်အခွင့်ကိုမစိုးရင်ကြနှင့်ဤပြည်၌နေကြလော့ဘာဘူးလုံရှင်မြင်းဤအမှုကိုဆောင်ရွက်ကြလော့တို့ပြုလျင်ချမ်းသာရကြလိမ့်မည်ဟု၍ ထိုသူတို့အားကျိန်ဆိုလေ၏အငယ်25မှ30တတမလတွင်ဆွေတော်မျိုးတော်အေလိရှမသားနာတနီဤသားဣရှမေလသည်လူတစ်ချိတ်နှင့်တကွလာ၍ဂေတလိကို၎င်းမိဇပါမျိုး၌ဂေတလိထံမှရှိသောယူဒလူတို့နှင့်ခါလဒဲလူတို့ကို၎င်းတေအောင်လှုပ်ကြံလေ၏ထိုအခါတမှုများနှင့် ပြည်သူပြည်သားအကြီးအငယ်အပေါင်းတို့သည်ခါလဒဲလူတို့ကိုကြောက်သောကြောင့်ထ၍အဲဂုတ္တုပြည်သို့သွားကြ၏။ယုဒရှင်ဘုရင်ယေခေါနိသည်အချုပ်ခံရသောသက္ကရာဇ်သုံးဆယ်ခုနစ်နှစ်၊ဒွါဒသမလနှစ်ဆယ်ခုနစ်ရက်နေ့တွင်၊ဗာဗုလုန်ရှင်ဘုရင်ဧဝိလမေရောဒက်နန်းစံစက၊ယုဒရှင်ဘုရင်ယေခေါနိကို ထောင်ထဲကနှုတ်၍ချမ်းသာပေးလေ၏။ ကောင်းမွန်စွာနှုတ်ဆက်၍သူ၏ပလ္လင်ကိုဗာဗုလုန်မြို့မှာအထံတော်၌ရှိသောမင်းကြီးများထိုင်ရာပလ္လင်တို့ထက်ချီးမြှင့်လေ၏။ယေခေါနိမင်းသည်ထောင်ထဲမှာဝတ်သောအဝတ်ကိုလဲ၍၊အသက်ရှည်သမျှကာလပတ်လုံးအစဉ်မပြတ်အထံတော်၌စားသောက်ရ၏။အသက်ရှည်သမျှနေ့ရက်အစဉ်မပြတ်သူစားစရာဘို့ဗာဗုလုန်ရှင်ဘုရင်ပေးသနားတော်မူ၏။ဓမ္မရာဇဝင်စတုတ္ထစောင်ပြီး၏။